လောက်ကြည့်တာပေါ့နော်5မိနစ်လောက်10မိနစ်လောက်တရားလေးမှတ်ကြည့်အောင်နော်မကောင်းတဲ့စိတ်မဖြစ်အောင်ကောင်းတဲ့စိတ်ဖြစ်အောင်လက်တွေ့ကြိုးပမ်းအထောက်ကြည့်မယ်ဆိုတဲ့သဘောလေးဟုတ်လားခန္ဓာကိုယ်လေးကိုတက်တောင့်တက်တာလေးထားဘာမှတင့်ကျက်ပြီးတော့မနေစေနဲ့ခန္ဓာကိုယ်တင့်ကျက်ပြီးတော့မနေဖို့လိုတယ်လို့စိတ်ကိုလည်းပဲတင့်ကျက်ပြီးတော့မထား လိုဖြစ်နေလဲဆိုတာလေးကိုသိဖို့ကြိုးစားမယ်ဆိုတာထင်မပူပါနဲ့။ဘာရခြင်းလဲဘာဖြစ်ခြင်းလဲမရှိပါနဲ့။ငြင်းအေးခြင်းလဲဆိုတာလေးတောင်မှလိုချင်တဲ့သဘောလေးဖြစ်မနေပါနဲ့။ငါစိတ်တွေဘလို့ဖြစ်နေတော့ငါခန္ဓာကိုယ်ဘလို့ဖြစ်နေတော့ဒါလေးကိုဖြစ်နေတာလေးကိုအခုလောလောဆယ်ဖြစ်နေတာလေးကိုလိုက်ပြီးတော့သိကြည့်မယ်။ဒီလိုလေးသဘောထား။ဒါမြတ်စွာဘုရားခန္ဓာကိုယ်ရဲ့အကြောင်းကို အမှန်ကန်သိဖို့ကြိုးပမ်းအထုတ်တဲ့နေရာမှာအလွယ်ကူတော့ကနေစပြီးတော့သင်ပေးတယ်။အဲ့ဒါပါလဲဆိုတော့အာနာပါနာဝင်လေထွက်လေအလွန်ထင်ရှားတဲ့ဖြစ်ပေါ်လာအောင်ကိုယ်လည်းလှုပ်ယူစရာမလိုတဲ့တကယ်တဘာဝတရားခန္ဓာကိုယ်ကြီးမှာအဓိကအကြဆုံးအစိတ်အပိုင်းကြီးတစ်ခုလို့တော့ဆိုနိုင်မယ်ထင်ပါတယ်။ဝင်လေထွက်လေဒီခန္ဓာကိုယ်ကြီးရှင်းသန်းနေဖို့မသေးဖို့အတွက် ကိုယ်တို့လေအမြဲတမ်းလိုအပ်တယ်လေရဲ့အပြောင်းအလဲအမြဲတမ်းလိုနေတယ်ကိုယ်တို့ခန္ဓာကိုယ်ကြီးရဲ့တဘာဝအလွန်ထင်ရှားပါလေနဲ့သတိမထားမိတော့မသိကြဘူးအစာအာဟာရလိုတယ်တရက်ကို3ခါလောက်ထည့်ပေးရတယ်ရှည်လိုတယ်ခဏခဏတောက်ပေးရတယ် အဲ့ဒါလည်းပို့ပြီးတော့လိုတာကလေပဲတမိနစ်ကိုဘယ်နှခါလောက်ယူနေရလဲလေရဲ့လိုအပ်ချက်ခန္ဓာကိုယ်ကြီးနဲ့လေနဲ့ရဲ့ဆက်ဆက်မှုဒါကြောင့်ဝင်လေထွက်လေရဲ့နဲ့ဆိုင်တဲ့အတိတ်ပဲကိုစဉ်းစားမိဖို့ဒါလေးကိုပြောတာအချိန်တိုင်းလိုနေတယ်သေရရှင်ကိုလိုနေတာမရရင်သေမှာအဲ့ဒီလေကိုရအောင်ယူရတယ် ပြီးရင်အတွင်းထဲကအညစ်အကြေးကိုအဲ့ဒီလေနဲ့ပြန်ပြီးတော့ထုတ်ရတယ်ကိုကသာတတိမထားလို့မသိတာခန္ဓာကိုယ်ကြီးကရှင်သန်ဖို့အတွက်နားချိန်မရှိပဲနဲ့တလက်ဆက်အလုံးလုံးနေဝင်အောင်လုပ်ရတယ်ထွက်အောင်လုပ်ရတယ်အစုံနဲ့နှာခေါင်းနဲ့အသက်ရှူလမ်းကြောင်းနဲ့အလုံးပေါင်းဆက်ပြီးတော့ခန္ဓာကိုယ်ကြီးရှင်သန်ဖို့အတွက်အလုပ်ဖြစ်အောင်တက်ညီလက်ညီလုပ်နေကြတယ်အဲ့ဒါကိုမြတ်စွာဘုရားတတိထားခိုင်းတာ ဝင်လေလေးဝင်သွားတယ်တိနေလိုက်ပါဘာလို့တိရမှာလို့လေးဝင်သွားတယ်လို့ပဲတိနေလိုက်ပါထွက်လေလေးထွက်သွားတယ်ထွက်သွားတယ်လို့ပဲတိလိုက်ပါထွက်သွားတဲ့ကိစ္စကိုအစာအဆုံးတိလိုက်ပါနာရီများကိုတိခိုင်းတာရှိတယ်ဝမ်းပိုက်ကိုတိခိုင်းတာရှိတယ်ရသော်ဗျာတော့ဝင်လေလေးဝင်သွားရင်ဝင်သွားတယ်လို့သိလို့ဟောတယ်ထွက်လေလေးထွက်သွားရင်ထွက်သွားတယ်လို့သိလို့ ပြည်တော်ရှင်ဝေဘူးဆရာဘုရားကြီးကတော့ဝင်လေထွက်လေကြောင့်နာသီပြမှာဖြစ်ပေါ်သွားတဲ့ထိမှုသဘောကိုဒလဇက်တီခိုင်းပါလေမဟာကြီးဆရာဘုရားကြီးကတော့ဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့ဝမ်းပိုက်ရဲ့ဖောင်းမှုပိန်ကျသွားမှုဒါကိုလိုက်ပြီးတော့တီခိုင်းပါလေကိုကြိုက်တာကိုလှုပ်တတ်တာကိုသဘောကျတာကိုလှုပ်လို့ရတယ်အဓိကကတော့ ကိုယ်မှာဖြစ်နေတာကိုကိုသိနေဖို့ပါပဲသဘောထားမှန်မှန်လေးနဲ့ရှုမှတ်တတ်ဖို့စဉ်းကျင်တတ်ဖို့ပွားများတတ်ဖို့တော့အရေးကြီးတာပေါ့တရားထုတ်တယ်ဆိုတာကိုယ်ခန္ဓာအကြောင်းကိုအမှန်တိုင်းသိအောင်လုပ်တာဖြစ်နေတဲ့သဘာဝတွေရဲ့အကြောင်းကိုအမှန်တိုင်းသိအောင်လုပ်တာခုကြားနေတာရှိတယ်ဘုံပြောနေတဲ့အတန် မျက်စိမိထားတာဆိုတော့မြင်တာတော့မရှိဘူးဒါပေမဲ့စိတ်ကတစ်ခါတည်းဟာတွေးနေတာရှိမယ်ခန္ဓာကိုယ်မှာအနာအပြားထိနေတာတွေရှိမယ်အနံ့ရတာအရသာတည်တာတော့ထင်ရှားမှာမဟုတ်ဘူးမျက်လောလေးချထားတော့အာယုံ6ပါးမှာကြားတာရဲ့ထိတာရဲ့တွေးတာရဲ့ဒီ၃မျိုးပဲတလဲသည်ထင်ရှားနေလိမ့်မယ်ဒါသဘာဝတရားတွေ ပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့တသက်သဘာဝတရားတွေအဲ့ဒီသဘာဝတရားတွေကိုအမှန်မသိလို့လိုချင်မှုဆိုတာဖြစ်တာအဲ့ဒီသဘာဝတရားတွေရဲ့အကြောင်းကိုအမှန်မသိလို့မကျေနပ်မှုဆိုတာဖြစ်တာအတွေ့အကြုံလို့လည်းပြောလို့ရပါတယ်သဘာဝတရားတွေကိုမြင်နေကြတယ်အနံ့ရတယ်ရတာသိတယ်တွေ့ထိတယ်တွေ့ကြံတယ်ချမ်းသာတယ်ဆင်းရဲတယ် ဒါဟာပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့တက်တက်ကြောင်းကျိုးဆက်ဆက်ဖြစ်ပေါ်နေတဲ့သဘာဝတရားကြီးနေစာဒုက္ခအနတ္တသဘောရှိတဲ့သဘာဝတရားကြီးအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ပဲဘုံဘုံတို့နားမလည်နိုင်မှုတွေကြောင့်လောဘဒေါသမောဟဆိုတာဖြစ်ရတာလောဘဒေါသမောဟဖြစ်လို့စိတ်တွေပူလောင်ရတာပင်မရတာဆင်းရဲရတာကာယကံဝစီကံမနောကံတွေမှားကြရတာ မှားလို့မို့အကျိုးဆက်ဖြစ်တဲ့ဒုက္ခတွေကိုဆက်ပြီးတော့သိမ့်ပိုက်ကြရတာဘဝတွေဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်နေကြရတာဒီသဘာဝတရားတွေကိုအမှန်မသိလို့မမောနေတာလိုချင်နေတာအဲ့ဒီမမောမှုလိုချင်မှုကြောင့်ဘဝအတိတ်တွေထပ်ထပ်ထပ်ထပ်ပြီးတော့ရတာဖြစ်တာအဲ့ဒီဘဝတွေဖြစ်တိုင်းဖြစ်တိုင်းဘဝဒုက္ခတွေကိုဘုံဘုံတို့ရင်ဆိုင်ကြရတာပူကြရမှာ နားကြရမှာတေးကြရမှာ မသေးခင်မှာလောကဓာတ်အမျိုးမျိုးကိုတွေ့ရမှာကြုံရမှာအမျိုးမျိုးဘဝရဲ့ဒုက္ခတွေကိုခါးစီးပြီးတော့ရင်ဆိုင်ရရမှာခံရရမှာဘဝရလာဘဝဒုက္ခခံရဘဝဘာလို့ရတာတော့ဒီဖြစ်ချင်းဆိုတဲ့ဘဝကိုပဲအမှန်မသိလို့ဘဝနဲ့နေခြင်းနဲ့ရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့ဘဝတဏ္ဍကာမတဏ္ဍဒီလိုလိုခြင်းမမောမှုတွေကြောင့်ဘဝဖြစ်ရဘဝဖြစ်လို့ဘဝဒုက္ခတွေခံစားရတယ် ဒါပါပဲအဲ့လိုမျိုးမဖြစ်အောင်ဖြစ်ပေါ်နေတဲ့သဘာဝတရားတွေအတွေ့အကြုံတွေအမှန်သိအောင်ကြိုးစားတာအမှန်မသိကိလေသာဖြစ်မယ်ကိလေသာဖြစ်ကံဖြစ်မယ်ကံဖြစ်ရင်ဘဝရမယ်ဒါပဲကိလေသာဝကာမဝဝိပါကဝစက်ကြီးသုံးခုလဲတယ်ဆိုတာဒါပဲအဲ့ဒါလိုမဖြစ်အောင်အမှန်သိအောင်ကြိုးစားတာအတွေ့အကြုံသဘာဝတရားတွေကိုဒါတွေဟာဘာတွေလဲအမှန်တိုင်းသိအောင် ကိုထင်ရင်လို့ထင်တာမျိုးမဟုတ်ဘဲနဲ့ကိုတွေးရင်လို့တွေးတာမျိုးမဟုတ်ဘဲနဲ့ဖြစ်နေတဲ့အတိုင်းမှန်လေးလိုက်သိအဲလိုသိလို့ရှိရင်လောဘဒေါသမောဟတထင်ကငြိမ့်နေငြိမ့်မှများလို့ရှိရင်တဖြည်းဖြည်းနဲ့ငြိမ့်အောင်နေတတ်လာတယ်။နောက်ကိုယ့်ရဲ့မြင့်မြတ်မှုတွေအကြီးအသေးမိလာတဲ့ချိန်မှာမဉ္ဇဉ်ပုံညာရနိုင်တယ်။ ဉာဏ်ပူဉာဏ်ရရင်ကိလေသာကိုသူ့အစစ်နဲ့သူအမြင့်ပြတ်ပယ်တတ်နိုင်ကိလေသာကိုပယ်တတ်နိုင်မှကံတရားအကောင်းဆုံးမျိုးမျိုးကိုဖြစ်ပေါ်စေတဲ့ကံတရားကိုပယ်တတ်နိုင်ရာရောက်မယ်ကံတရားကိုပယ်တတ်နိုင်မှအကျိုးရလဆင်းရဲဒုက္ခဆက်ကြီးရပ်မှာဒါအမြင့်မားဆုံးအနေအထားကိုပြောတာပေါ့ဘောရန်လေးပြောမယ်ဆိုရင်လည်းငြိမ်းအေးမှုရစေတယ်ပူလောင်မှုဖြစ်စေတဲ့အကြောင်းတရားတွေကို ဖယ်ရှားရာရောက်တယ်ကိုယ်ခန္ဓာမှာအာယုံလေးဆိုင်နေတဲ့လုပ်ငန်းဟာဘလောက်မြင့်မြတ်တယ်ဆိုတာဘလောက်ကြီးကျယ်တယ်ဆိုတာဘလောက်အကျိုးများတယ်ဆိုတာကိုဉာဏ်လောက်လည်းမသိနိုင်ဘူးမသိနိုင်လောက်အောင်ကြီးကျယ်တယ်မသိနိုင်လောက်အောင်မြင့်မြတ်တယ်ဒါကြောင့်ရသော်ဗျာဒါမဟာပုရိသယောက်ျားမြတ်တို့သာလေလုံနိုင်တဲ့အလုပ်လို့ဒီလိုတောင်ချီးမွမ်းတယ် အဲကြောင့်ဝင်လေထွက်လေတွေကိုအာယုံလေးစိုက်ရိုးရိုးလေးပဲပေါ့ပေါ့ပါပါလေးလုပ်ဝင်လေလေးဝင်သွားတယ်ဝင်သွားတယ်လို့သိလိုက်ရုံပါပဲစိတ်ကလေးကိုဒီနားမှာရှိအောင်ထားရုံပါပဲထားလိုက်ရုံပါပဲတခြားကိုမတွေးပြဖို့ပဲအဓိကတခြားကိုတွေးပြနေရင်ဒါကိုသိမှာမဟုတ်ဘူးဒါကိုသိနေရင်လည်းတွေးပြမှာမဟုတ်ဘူးအတွေးနဲ့အသိနဲ့ကိုလဲတာလို့မဟာဗုဒ္ဓမြတ်ဆိုကြီးကတော့ရိုးရိုးရှင်းရှင်းပြောတယ် ဘုန်းတို့အလွန်သဘောကျတယ်တရားအထုတ်တယ်ဆိုတာအတွေးနဲ့အတိနဲ့လဲတာတဲ့တွေးနေဒုက္ခရောက်ကိလေသာဆိုတာတွေးလို့ဖြစ်တာဟုတ်လိုက်တာမတွေးပဲဖြစ်မှာတော့တွေးတယ်ဆိုတာကကိလေသာဖြစ်အောင်စိတ်ကအလုံးလုံးနေတယ်လို့ဘုံကထပ်ပြီးတော့အဓိပ္ပာယ်ဖွင့်ပြခြင်းတွေးတယ်ဆိုတာကိလေသာဖြစ်အောင်အလုံးလုံးနေတာအများစုပေါ့ရေဘူးရပေါ့ကောင်းတဲ့ဘက်တွေးတာလည်းရှိပါတယ်သို့တော့ပုထုဇဉ်သဘာဝတွေးပြီးဆိုရင်တော့ ကိလေသာဖြစ်အောင်တွေးတာပဲများပါဒါကြောင့်အတွေးနေရာမှာအတိအစားထိုးတာပမာဒရဲ့နေရာမှာအပမာဒကိုအစားထိုးတာဖြစ်တယ်လို့နေတဲ့အနေအထားမျိုးမှာအာယုံလေးဆိုင်ပြီးတော့အတိလေးကပ်ပြီးတော့နေတာအဲ့ဒီနှစ်ခုရဲ့ကြွားချချက်အဲ့ဒီနှစ်ခုရဲ့အပြောင်းလဲကအလွန်ကြီးကျယ်တယ် ဝင်လေဝင်တိုင်းဝင်တယ်လို့သိနေုံပဲထွက်လေထွက်တိုင်းထွက်တယ်လို့သိနေုံပါပဲဝင်လေဝင်တိုင်းထွက်လေထွက်တိုင်းခန္ဓာကိုယ်မှာကြီးမားတဲ့ပြောင်းလဲမှုရှိတယ်ကြီးမားတဲ့လှုပ်ရှားမှုရှိတယ်ကြီးမားတဲ့မငြိမ်သက်မှုရှိတယ်အဲ့ဒါတွေလည်းမြင်အောင်ကြည့်ရမယ့်အရာတွေပဲဝင်လေလေးဝင်သွားတယ်ဝမ်းပိုက်ဖောင်းကြွားခန္ဓာကိုယ်ကြီးကကြွား လှုပ်သွားတယ်ဒါတွေလည်းသိလို့ရတယ်ထွက်လေးလေးထွက်သွားတယ်အောက်ကိုငြိမ်ကျသွားတယ်ပိန်ကျသွားတယ်သိနိုင်ပါတယ်နာသီးပြားလေးအာယုံကပ်ပြီးတော့ဒလဇက်ပုတ်တိုက်ထိခိုက်နေတာလေးကိုပဲတတိချာလေးအာယုံလေးကပ်ပြီးတော့သိပြီးတော့နေမယ်ဆိုရင်လည်းဖြစ်တာပါပဲကိုယ်စိတ်ထဲမှာအဆင်ပြေသလိုကြိုးစားအထောက်ပါအဓိကတော့ ယ်ခန္ဓာမှာဖြစ်နေတာကိုအချိန်တိုင်းသိနေဖို့ပဲနော်တစ်စက္ကန့်မှာနှစ်ခါလောက်မြန်သိနိုင်အရန်ကောင်းပါပဲဒါမှကောင်းတဲ့စိတ်တွေမဖြစ်အောင်ကြိုးပမ်းရရောက်တယ်ကောင်းတဲ့စိတ်တွေဖြစ်ပေါ်အောင်ကြိုးစားရရောက်တယ်ကိုယ်စိတ်ကိုဖြူစင်အောင်စေကြောရဖို့လျှော်ရလည်းရောက်တယ် တတိတစ်ချက်ထားလိုက်တာနဲ့အကောင်းမှုဆောင်ကောင်းမှုဆောင်ဖြစ်အောင်စိတ်ကိုထားဆိုတဲ့ဘုရားတိုင်းရဲ့အဆုံးအမကိုလိုက်နာပြီးသားဖြစ်တယ်။ဒါကြောင့်ဘုန်းတို့တစ်ချိန်တော့ဟောတာတိုင်းရှိတယ်။မြတ်ဘုရားအဆုံးအမနဲ့တတိဤအစွမ်းဆိုပြီးမြတ်စွာဘုရားလေးသံငါးပါးကာလကြာဆုံးမလိုက်တဲ့ဆုံးမတွေအနစ်ချုပ်လိုက်ရင်မကောင်းတဲ့စိတ်မဖြစ်ဖို့ကောင်းတဲ့စိတ်ဖြစ်ဖို့စိတ်ကိုဖြူအောင်ထားဖို့ဒါပါပဲ။ ဖြစ်ဖို့ဆိုရင်ဘာနဲ့လုပ်ရမလို့တတိနဲ့လုပ်ရတယ်ဒါကြောင့်မြတ်စွာဘုရားအပမဒိနာတမ္ပတိဌာနဲ့အနှစ်ချုပ်သွားခဲ့တာတဘပပတအာကရဏကုသလတဥပတမနာသစိတပိယောတပနဣတံပုရဏတတနာဒါကလမ်းစဉ်ဒါကမြတ်စွာဘုရားဖြစ်စေခြင်းနဲ့ဆန္ဒအဲ့ဒါကိုဘာ ဖြစ်ဖို့စိတ်ကိုပြောင်းထားဖို့အဲ့ဒါတွေဖြစ်အောင်လုပ်ရမှာနီလာအပမဒိနာတမ္ပါဒိဋ္ဌတရားလေးတွေကိုအဲ့ဒါလိုလိုရင်းစိတ်ထဲမှာပိုက်မိုင်နိုင်နေနားလည်ထားဖို့သဘောပေါက်ထားဖို့လိုအပ်တယ်ခန္ဓာကိုယ်ယုံ nant တဘာဝတွေဟာစဉ်ဆက်မပြတ်ဖြစ်ပေါ်ပြောင်းလဲနေတာကိုယ်သတိထားခြင်းတဲ့အချိန်နဲ့ထားလို့ရတယ် ချိန်ရွေးစရာမလိုဘူးနေရာရွေးစရာမလိုဘူးခန္ဓာကိုယ်အနေထားရွေးစရာမလိုဘူးကြိုက်တဲ့အချိန်မှာအမြင့်မြတ်ဆုံးဒီကုသိုလ်ကောင်းမှုကြီးကိုလုပ်လို့ရတယ်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအုပ်စုကြီး၄ခုအစဉ်အတိုင်းရှိတဲ့အနက်မှာအတိမြဲမှုအနေစာကိုသိတဲ့ပညာဆိုသောကုသိုလ်သည်ထိတ်ဆုံးမှရှိတယ်အဲ့ဒီကုသိုလ်တို့ကိုရအောင်အခုစ조사နေတာ လှုပ်ဖြစ်သွားတာပေါ့ကဲဘုန်းတို့15မိနစ်လောက်ရှိပါပြီเนาะဘယ်လိုဆိုလို့ရှိရင်ဒီနေ့ကုသိုလ်တွေတော်တော်စုံသွားပြီပြောရမှာဟုတ်လားဒါနာသီလသမာဓိပညာဟုတ်လားဒီကုသိုလ်ကောင်းမှုတို့ဒီကောင်းမှုဆိုတဲ့အတိုင်းကောင်းတဲ့အမှုတွေဖြစ်တဲ့အတွက်ကြောင့်ကောင်းကျိုးချမ်းသာကိုဖြစ်စေလိမ့်မယ်ဟုတ်လား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 ပတ္တနာအောင်စုပြုကြကုန်ရာတတိအာမင်